ခန်းကြီး106အငယ်1မှ3ထာဝရဘုရားသည်ကောင်းမြတ်တော်မူ၍ဂုဏတော်အစဉ်အမြဲတည်သောကြောင့်ဂုံကျေးဇူးတော်ကို ချီးမွမ်းကြလော့ထာဝရဘုရား၏တကူကြီးခြင်းအရာတော်တို့ကိုအဘယ်သူပြောနိုင်သနည်းဂုံကျေးဇူးတော်ကိုအဘယ်သူသည်အကုန်စင်ဖော်ပြနိုင်သနည်းခတ်သိမ်းသော အခါတို့၌တရားကိုစောင့်ရှောက်၍ဖြောင့်မတ်စွာကျင့်သောသူတို့သည် မင်္ဂလာရှိကြ၏ အငယ်၄မှ၉အိုထာဝရဘုရားအကျွန်ုပ်သည်ရွေးကောက်တော်မူသော သူတို့၏ကောင်းကျိုးကို မြင်စေခြင်းငှာ၎င်းကိုယ်တော်ဤလူမျိုးဝမ်းမြောက်ခြင်း၌ဝမ်းမြောက်၍ကိုယ်တော်ဤအမွေဖြစ်သောသူတို့နှင့်အတူဝါကြွားရွှင်လန်းစေခြင်းငှာ၎င်းကိုယ်တော်ဤလူတို့ခံရသော စေတနာတော်နှင့်တကွအကျွန်ုပ်ကို အောင်းမေတော်မူပါ အကျွန်ုပ်ကိုအကြည့်ရှုကြွလာ၍ ကယ်တင်တော်မူပါအကျွန်ုပ်တို့သည်ဘိုးဘေးတို့နှင့်အတူပြစ်မှားကြပါပြီဒုစရိုက်ကို ပြုကြပါပြီ မတရားသော အမှုကို ပြုကြပါပြီအေဂုတုပြည်၌ပြုတော်မူသောအံဩဘွယ်တို့ကိုဘိုးဘေးတို့သည် နားမလဲကြများစွာသောကုဏတော်ကိုမအောင်မိကြပင်လယ်နာအေဒုံပင်လယ်နာမှပုံကံကြပါ၏သို့တော်လည်းမဟာတကူတော်ကို ထင်ရှားစေခြင်းဟာ နာမတော်၏အကြောင်းကြောင့်သူတို့ကိုကယ်တင်တော်မူ၏အေဒုံပင်လေကိုဆုံးမတော်မူ၍ပင်လေရည်သည်ခန်း၆လေ၏တော၌ပို့ဆောင်တကဲ့သို့နည်းနည်းရာအရ၌သူတို့ကိုပို့ဆောင်တော်မူ၏အငယ်တစင်မ15မုံသောသူ၏လက်မှ သူတို့ကိုကယ်တင်၍ရန်သူ၏လက်မှ ရွေးနှုတ်တော်မူ၏ရန်သူတစုံတယောက်ကိုမျှ မကြံရစ်စေခြင်းငှာရေသည်လွှမ်းမိုးလေ၏ထိုအခါစကားတော်ကိုယုံ၍ဂုံကျေးဇူးတော်ကိုတည်ခြင်းဆိုကြ၏သို့တော်လည်းအမှုတော်ကို အလင်းမြန်မေ့လျော့သည်ဖြစ်၍အကြံစီတော်ကို မဆိုင်မလင့်ပဲတော၌အလွန်တက်မဲ့၍လူစိတ်ညံရာအရ၌ဘုရားသခင်ကိုစုံစမ်းကြ၏သူတို့တောင်းသောဆုကို ပေးတော်မူ၏သို့တော်လည်းသူတို့၌ပိန်ချုံခြင်းကို တွင်ပေးတော်မူ၏အငယ်16မှ23ထိုသူတို့သည်လည်းတက်ထဲမှမောရှေကို၎င်းသာရဖျား၏တန်ရှင်းသူအာယုန်ကို၎င်းညူဆူကြ၏မြေကြီးသည် ကွဲလျက်ဒါတန်ကိုမျိုး၍အဘိယံ၏အသင်းဝင်ကို ဖုံးအုပ်လေ၏သူတို့အသင်းဝင်ထဲမှမီးရှို့၍မတရားသောသူတို့ကို လောင်လေ၏သူတို့သည် ဟောရတောင်နားမှာနွားသငယ်ကိုလုပ်၍အရည်သွန်းသောရုပ်တုကိုပြပ်ဝပ်ကိုးကွယ်ကြ၏။သူတို့၏ဘုန်းကိုလဲ၍မြက်ကိုစားသောနွား၏ပုံသဏ္ဌာန်ကိုယူကြ၏။အဲဂုတ္တုပြည်၌ကြီးသောအမှုတို့ကို၎င်း၊ဟာမအမျိုးနေရာပြည်၌အံ့ဘွယ်သော အမှုတို့ကို၎င်း၊ဧဒုံပင်လယ်နားမှာကြောက်မက်ဘွယ်သောအမှုတို့ကို၎င်းပြု၍ ကယ်တင်တော်မူသောအရှင်ဘုရားသခင်ကိုမေ့လျော့ကြ၏ထိုအခါရွေးကောက်တော်မူသောမောရှေသည်အမျက်တော်ကိုလွှဲ၍ထိုသူတို့ကိုဖျက်ဆီးတော်မမူစေခြင်းငှာဖျက်ဆီးရာအရာရှေ့တော်၌မရက်လျင်သူတို့ကိုဖျက်ဆီးမည်ဟုအကြံရှိတော်မူ၏အငယ်24မှ39ထိုသူတို့သည်လည်းစကားတော်ကိုမယုံ တာယာသောပြည်ကိုမထီမဲ့မြင်ပြုကြ၏။မိမိတို့တဲများ၌ဆန့်ကျင်ဘက်ပြု၍ထာဝရဘုရား၏နှုတ်ကပတ်တော်ကို နားမထောင်ဘဲနေကြ၏။ထိုကြောင့်သူတို့ကိုတော၌လှဲခြင်းငှါ၎င်း၊သူတို့အမျိုးအနွယ်ကို တပါးအမျိုးသားတို့တွင်လှဲ၍အပြည်ပြည်အရပ်ရပ်သို့ကွဲပြားစေခြင်းငှါ၎င်း၊သူတို့တဘက်၌ကျိန်ဆိုတော်မူ၏။ထိုသူတို့သည်ဗာလပေဂုရဘုရား၌မှီဝဲ၍လူသေရှေ့မှာ ပူဇော်သောရစ်ကောင်ကိုစားကြ၏ထိုတို့မိမိတို့အမှုများအားဖြင့်အမျက်တော်ကိုနှိုးဆော်၍ကာလနာသည်သူတို့ကို လူရက်လေ၏ထိုအခါဖိနဟတိထ၍တရားစီသဖြင့်ကာလနာသည်ငြိမ့်လေ၏ထိုအမှုကိုသူ၏ဖြောက်မှတ်ခြင်းကဲ့သို့လူမျိုးအဆက်ဆက်တည်သော ကာလအစဉ်မပြတ်မှတ်ရသည်တဖန်မေရိဘရေအနားမှာ အမျက်တော်ကိုနှိုးဆော်ကြသဖြင့်သူတို့အတွက်ကြောင့်မောရှေ၌အမင်္ဂလာဖြစ်လေ၏သူ၏စိတ်ကိုချုပ်ချယ်နှောက်ရှက်ကြသဖြင့်သူသည်အမတ်တမဲ့မွဲ့ဆို၏ဒါဝရဖျားမိန်တော်မူသည့်အတိုင်းမပြူတပန်းမျိုးသားတို့ကိုမဖျက်ဆီးဘဲနေကြ၏သူတို့နှင့်ရောနှော၍သူတို့၏ဘာသာဒလိကိုတင်ကြ၏သူတို့၏ရုပ်တုများကိုဝုတ်ပြု၍ကြော့ခွင်း၌ကြော့မိကြ၏ ကိုသားသမီးတို့ကိုနတ်ဆိုးတို့အားယဇ်ပူဇော်ကြ၏။ထိုသို့အပြစ်မရှိသောသူတို့၏အသွေး၊ခါနာန်ရုပ်တုတို့ရှေ့မှာယဇ်ပူဇော်သောကိုယ်သားသမီးတို့၏အသွေးကိုသွန်ကြ၍၊ထိုမြေသည်အသွေးနှင့်ညစ်ညူးလေ၏။သူတို့သည်ကိုယ်အကျင့်အားဖြင့်ကိုယ်ကိုညစ်ညူးစေ၍၊ကိုယ်အမှုတို့တွင်မှားယွင်းကြ၏။40 ထိုကြောင့်ထာဝရဘုရားသည်မိမိလူတို့ကို အမျက်တော်ထွက်၍မိမိအမွေတော်ကိုရွံရှာတော်မူ၏။သူတို့ကိုတပါးအမျိုးသားတို့လက်သို့အပ်တော်မူသဖြင့်၊မုန်းသောသူတို့သည်အုပ်စိုးရကြ၏။ရန်သူတို့သည်ညှဉ်းဆဲ၍၊သူတို့သည်ရန်သူတို့အောက်မှာနှိမ့်ချခြင်းကို ခံရကြ၏။သူတို့ကိုကြိမ်ဖန်များစွာကယ်နှုတ်တော်မူသော်လည်း၊ပုန်ကန်သောအကြံကိုသာကြံ၍၊မိမိတို့ဒုစရိုက်အပြစ်ကြောင့် နှိပ်စက်ခြင်းကိုခံရကြ၏တဖန်သူတို့အော်ဟစ်ခြင်းကို ကြားတော်မူလျှင်သူတို့၌ဆင်းရဲဒုက္ခကိုကြည့်ရှုသဖြင့်ဝန်ခံခြင်းဂရိတော်ကို သူတို့အဖို့အောင်းမေ၍ဂုဏတော်များပြားသည့်အတိုင်းနောင်တရတော်မူ၏သူတို့ကိုချုပ်ထားသိမ်းသွင်းသော သူအပေါင်းတို့သည်တနာရကြမည်အကြောင်းပြုတော်မူ၏အကျွန်ုပ်တို့၏ဖျားသခင်သာရဖျား တန်ရှင်းသောနာမတော်၏ဂုံကျေးဇူးသည်ကြီးလာပါ၏ဟုအကျွန်ုပ်တို့သည် ဝန်ခံ၍ကိုရော့ကိုချီးမွမ်းခြင်း၌ဝါကြွားဝမ်းမြောက်၏အကြောင်းအကျွန်ုပ်တို့ကိုကယ်တင်လျက်တပါးမျိုးသားတို့အထက်ကနှုတ်ယူ၍စုသိမ်းတော်မူပါဤဒေလာမျိုး၏ဘုရားသခင်သာရဘုရားသည်ကဘာဆက်ဆက်မင်္ဂလာရှိတော်မူစေတည်းလူခတ်သိမ်းတို့သည် အာမင်ဟုဝန်ခံကြစေ ဟာလေလုယာ